အခန်းကြီး40အငယ်1မှ4ငါသည်သာရဘုရားကိုစိစိမျောလင့်သည်ကာလငါကိုမျက်နာပြု၍ငါအဟစ်သောအတန်ကိုကြားတော်မူ၏ပျက်စီးရာတွင်နှင့်အလွန်ဆိုးသောရွှွန့်လဲကငါကိုဆယ်နှုတ်ပြီးလျင်ငါခြေတို့ကိုကြောက်ပေါ်မှတင်၍ငါခြေရာတို့ကိုတီးစေတော်မူ၏ထိုသောငါတို့ဘုရားသခင်ကိုချီးမွမ်းရာတီးခြင်းတစ်ကိုငါမွဲ့ဆိုစေခြင်းငှာအခွင့်ပေးတော်မူ၏ လူများတို့သည်သိမြင်၍ကြောက်ရွံ့သောစိတ်နှင့်ဒါရုဘုရားကို ကိုးစားကြလိမ့်မည်မာနထောင်လွှားသောသူနှင့် မိစ္ဆာတရားလမ်းသို့လွှဲသွားသောသူတို့ကိုမမိဝဲဒါရုဘုရားကို ကိုးစားသောသူသည် မင်္ဂလာရှိ၏အငယ်9မှ10အကျွန်ုပ်၏ဘုရားသခင်ဒါရုဘုရားအကျွန်ုပ်တို့ဖို့ပြုတော်မူသောအံ့ဩဖွယ်အမှုတို့နှင့်ကြံစီတော်မူသောအကြံစီတို့သည်များလှပါ၏ ရှေ့တော်၌အစဉ်အတိုင်းလျှောက်၍မကုန်နိုင်ပါအကျွန်ုပ်ထုတ်ဖို့ကြားပြောမည်ဟုဆိုသောရေတွက်၍မကုန်နိုင်အောင်များလှပါ၏ကိုတော်သည်ရစ်နှင့်ပူဇော်တကာကို အလိုတော်မရှိသည်ဖြစ်၍အကျွန်ုပ်နားကို ဖွင့်တော်မူပြီးမိရှုရရစ်နှင့်အပြစ်ဖြေရရစ်များကို တောင်းတော်မမူသောအခါကျမ်းစာလိမ့်၌အကျွန်ုပ်ကို အမှတ်ပြု၍ရေးထားသည်နှင့်အညီအကျွန်ုပ်သည်တွားပါမည်ဟုဝန်ခံပါ၏ ကျွန်ုပ်၏ဘုရားသခင် ကိုရော၏အလိုကိုဆောင်ရ၌အကျွန်ုပ်သည် အာရဝမ်းမြောက်ပါ၏ကိုရော၏တရားသည်လည်းအကျွန်ုပ်နှလုံးထဲမှရှိပါ၏ဖြောင့်မတ်ခြင်းတရားကို ပရိသတ်ကြီးအလယ်မှအကျွန်ုပ်ဟောပါပြီအိုထာဝရဘုရားအကျွန်ုပ်သည်ကိုနှုတ်ကိုပိတ်၍မနေချောင်းကိုကိုရောတိတော်မူ၏ဖြောင့်မတ်စွာဆင်းရဲတော်မူခြင်းတရားကိုအကျွန်ုပ်သည် ကိုနှလုံးထဲမှဝှက်၍မထားပါတစ္ဆာဆောင်တော်မူခြင်းတရားနှင့် ကယ်တင်တော်မူခြင်းတရားကိုဟောပြောပါပြီ။ဂရုဏာတော်နှင့်တစ္ဆာတော်ကိုပရိသတ်ကြီးအလယ်မှာ မထိန်မဝက်ပါ။အငယ်၁၁မှ၁၉အိုးထာဝရဘုရားအကျွန်ုပ်၌တနာဆုံမှတ်တော်မူခြင်းစိတ်ကို မချုပ်တီးပါနှင့်။ဂရုဏာတော်နှင့်တစ္ဆာတော်သည်အကျွန်ုပ်ကိုအစဉ်ဆောင်မပါစေသော။အကြောင်းမူကားအတိုင်းမတိများစွာသောဘေးဥပါတို့သည်အကျွန်ုပ်ကိုဝိုင်းကြပါပြီ။ အကျွန်ုပ်မျှော်၍မကြည့်နိုင်အောင်ခံရသောအပြစ်တို့သည်အကျွန်ုပ်ကိုမှီကြပါပြီအကျွန်ုပ်သပင်ထက်များပြားသည်ဖြစ်၍အကျွန်ုပ်နှလုံးသည်အာရော့ပါပြီ။အိုထာဝရဘုရားအကျွန်ုပ်ကိုနှုတ်ယွင်ခြင်းဟာအလိုရှိတော်မူပါ။အိုထာဝရဘုရားအကျွန်ုပ်ကိုမဆခြင်းဟာအလင်းအမြန်ပြုတော်မူပါ။အကျွန်ုပ်အသက်ကိုတတ်ခြင်းဟာရှာကြံသောသူအပေါင်းတို့သည်အရှက်ခွဲ၍ မျက်နာပြက်ကြပါစေသောအကျွန်ုပ်၌အန္တရာယ်ပြုခြင်းသောသူတို့သည်လှန်ခြင်းကို ခံရ၍ရှက်ကြောက်ခြင်းသို့ ရောက်ကြပါစေသောအကျွန်ုပ်ကိုအေဟေအေဟေဟုဆိုသောသူတို့သည် အရှက်ကွဲခြင်းအပြင်မှိုင်တွေကြပါစေသောကိုရောကိုရှာသောသူအပေါင်းတို့သည် ကိုရော၌ဝမ်းမြောက်ရွှင်လန်းကြပါစေသောကယ်တင်တော်မူခြင်းယေရှုကို နှစ်သက်သောသူတို့သည်ဒါဝရဖျားဘုံကြီးစေတည်းဟု အစင်မပြတ်ပြောဆိုကြပါစေသောအကျွန်ုပ်မူကားဆင်းရဲငတ်မွတ်တော်လဲဒါရဖျားသည်ကျွန်ုပ်ကို အောင်းမေတော်မူ၏ကိုတော်သည်ကျွန်ုပ်ကိုမဆသောသူကဲတင်သောသူဖြစ်တော်မူ၏ကျွန်ုပ်၏ဖျားသခင်ဆိုင်လင့်တော်မူမူပါနှင့်